ဥပါဒကဘယ်ပုံပဲကြီးဥပါဒကဖြစ်ပါလေလို့မြတ်စွာဘုရားသာသနာတော်ဥပါဒကဖြစ်နာသုံးပါးစိကတဲ့ပုဂ္ဂိုလ်ဥပါဒကပဲဘုရားဓမ္မနဆိုင်ဓမ္မဓမ္မနဆိုင်ဘာသာဓမ္မနဆိုင်အဲဒါရဏသုံးပါးတည်တဲ့ပုဂ္ဂိုလ်ဟာဥပါဒကပဲလို့မြတ်စွာဘုရားဖြစ်ရှင်း။ဒါအဲဒီဥပါဒကဟာ ဘယ်လောက်ကျင့်လို့ရှိရင်သီလနဲ့ပြည့်စုံပါသလဲသီလစင်ကြယ်ပါသလဲဆိုတာ၅ပါးသီလအာနိပါဒအဒိနဇာသာမဏေဇာသရမုဒ္ဒဝါဒသုရမေရဆိုတဲ့ကောင်းမှု၅ပါးမှကျင့်ဆောင်လို့ရှိရင်ဖြင့်သီလပြည့်စုံတဲ့အကြောင်း၅ပါးသီလနဲ့ပြည့်စုံတဲ့အကြောင်း မာဝဗီလာပြည့်စုံလို့ရှင်ဗီလာစင်ကြယ်ဗီလာပြည့်စုံတယ်လို့ဆိုရတဲ့အကြောင်းမြတ်စွာဘုရားဖြည်ပြီးဟောကြားမင်္ဂလာဥပဒကဟာသရာတရားနဲ့ပြည့်စုံတယ်ဆိုတာမလောက်ဆိုရင်သရာတရားနဲ့ပြည့်စုံမှာလည်းမေးတော့မြတ်စွာဘုရားယုံကြည်သရာတရားတွေနေရာဟောတယ်ဆရာယုံကြည်သရာတရားဒီရင်းကပြုပြီးဒါကဟောထားတဲ့တရားသံဃာဆရာယုံကြည်လို့ရှိရင်တရားယုံကြည်တာပဲသံဃာယုံကြည်တာပဲ တရားမယုံကြည်တရားသံဃာတွေလည်းမယုံကြည်ဘူးတရားမယုံကြည်လို့ရှိရင်လည်းဘုရားမယုံကြည်ဘူးသံဃာမယုံကြည်ဘူးအဲဘုရားတရားသံဃာယုံနာသုံးပါးယုံကြည်သရာတရားနဲ့ပြည့်စုံလို့ရှိရင်သရာတရားနဲ့ပြည့်စုံတာပဲအဲနောက်နောက်ပုဂ္ဂိုလ်ကိဋ္တဝတာဘာနာဘာနေဥပါသကောသာရတပန္နဟောတိဘာနေမြတ်စွာဘုရား ဥပါဒကောဥပါဒကာတွေဥပါဒောယတနာသုံးရကုန်ပြစိကလည်းရှိတာဥပါဒကာဒီခိတဝတာပဲမြပြင်းပဲမြကျင့်နေရှိတာသာရတံပါဏောစွန်ကြဲခြင်းကောင်းမှုနဲ့ပြည့်စုံသည်ဟောဒီဖြစ်ပါသည်စွန်ကြဲခြင်းကောင်းမှုဒါနာကုသိုလ်ပေါ့ဒါနာနဲ့ပြည့်စုံတယ်ဆိုတာဘယ်လောက်ပြည့်စုံပါလဲဆိုတော့မြတ်စွာဘုရားဣဒမာနာမဥပါဒကော

မဟာနာမမဟာနာမေဣဒာဤသာသနာတော်၌ဥပါဒကောယတနာ၃ရပ်ကိုပြည့်စီကလိုက်စီတော်ဥပါဒကာသည်ဝိကတမနမစ္စရေနာကင်းသောမစ္စေရာရီဟူသောအညီအကျေးစီသောဝါမစ္စေရာအညီအကျေးကင်းသော စေတသာစိတ်ဖြင့် ဇာရံအိမ်ကိုဣဇာပတိစိုးရိမ်နေ၏လူပေါင်းလောကနေမြင်နေကြတော့လည်းပဲဝန်တော်ချင်းဆိုတဲ့မြစ်ကြီးကိမြနေရဲ့ဝန်တော်ချင်းနှမျိုးချင်းဝန်တော်ချင်းကိမြနေမနကြီးကင်းနေတယ်ဆိုတာဘယ်လိုနေလဲမုဒ္ဒစာကောလွတ်လွတ်ဆွကြရင်းရှိဟောဒီဖြစ် ဆိုရပေကလှူဒန်းဆင်းရဲတဲ့ပုဂ္ဂိုလ်တွေလူပါလာလို့ဆင်းရဲပဲအဲလူကလူလိုက်တဲ့လောက်ကိုထိုက်ပြရလဲဥစ္စာလူဒန်းလူဒန်းတဲ့ခါကလာမုဒ္ဒစာကိုလွတ်လွတ်ဆင်ကြတာပဲဒီလိုပေးလိုက်တဲ့အတွက်ငါဟိုဒီလူကဘယ်လိုပြန်ပြီးအကျိုးကျေးဇူးဆောင်ရွက်နိုင်မယ်လို့မျှော်လင့်ရင်းရှိပဲနဲ့ သူ့လိုရှိတဲ့လူထုပစ္စည်းရပါစေလို့စားစရာတွေစားရပါစေသုံးစရာတွေသုံးရပါစေဆိုတဲ့အနေနဲ့ရည်ရွယ်ပြီးလွတ်လွတ်လိုက်တဲ့ဒရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်တော့ထူးခြားကြမလို့ဘူးလေသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီလားလူကတဏ္ဍာရီများပေးလူရပြန်ပြီးရလိမ့်မယ်အဲဒီလိုလူတွေအတွင်းကပဲကျိုးဆောင်ရလိမ့်မယ်အဲဒီလိုရည်ရွယ်ချက်မရှိဘူးစီရနာပဲကျိုးဆောင်ရခုတဲ့ဆိုတဲ့ အဲ့ဒါရည်ရွယ်ချက်မရှိဘူးလွတ်လွတ်စွန့်ကြဲတာတဲ့သာဂတပါဏစွန့်ကြဲခြင်းနဲ့ပြည့်စုံသာယတပါဏိဆွေကြောအပ်သောစင်ကြယ်သောလက်ရှိဖြစ်ဝိရတိနေ၏နေပေဖို့လူဝေးရလက်ကိုဆေးထားရမယ်ဆိုတဲ့အဓိပ္ပာယ်မျိုးလိုတော့ရှိပါတယ် စင်စင်ကြယ်ကြယ်လေးနဲ့တွေ့လူရအောင်လည်းများဆေးကြောပြီးထားတဲ့အိပဲရှိတယ်ဒါပေမဲ့လည်းအဲ့ဒီလိုလည်းမဟုတ်ပါဘူးစင်ကြယ်တဲ့ကလူတိုင်းလည်းရှိတဲ့ပုဂ္ဂိုလ်ကအများအားလည်းစင်ကြယ်နေပြီမြဲတဲ့ဒါကဖွင့်တယ်စင်ကြယ်တဲ့အနေနဲ့ပါရတပုဂ္ဂိုလ်စင်ကြယ်တဲ့အနေနဲ့ဒါကဖွင့် တနည်းအားဖြင့်ဆိုလို့ရှိရင်တော့ပယတဆိုတာရှမ်းတယ်ဆန်းတယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဆံလုံးလည်းရှိပြီးဖြစ်၍သူရတဲ့ဒီနေ့ဒီနေ့ကပို့ပြီးတော့လျော်ပါတယ်ဆုပ်သောလည်းရှိရဆံလုံးလည်းရှိရကိုယ်ပစ္စည်းကိုခင်မင်တွေ့တာထားတဲ့ပုဂ္ဂိုလ်ကဆုပ်ကင်ထားတာလက်ကမလွတ်ဘူးဆုပ်ကင်ထားတဲ့သဘောရှိဆံလုံးလည်းရှိတယ်ဆိုတာကဖြန့် သိလူရဲ့အဓိပ္ပာယ်ရှိပါတယ်။တရားစင်းတော်တွေမှာကျိုးတရားစင်းတော်တွေမှာဇဝါတွေကိုဆန့်ပြီးတော့ထားတာရှိတယ်။အဲဒါဒါနမုဒ္ဒရာပဲအဲစင်ကြပြေကသူရမ်းမို့ရပြတဲ့ပုံစံရသဗျာတရားဟောတဲ့ခါကလာမှာ ဆောက်ကင်ပြီးတော့မထားဘူးလို့မမျိုးမိုက်စင်တဲ့ပစ္စည်းကိုတန်နိုင်တယ်မြတ်ဆင်ရပေးကလူလန်းရမယ်ဆိုတဲ့အိဗယ်ကိုလက်ဖြန့်ပြီးတော့ပြက်ဒါနာမုဇ္ဇာပဲအဲဒီပုံစံနေနဲ့လျောပါရတာပါနေသာနာနဲ့ရှိပြီးသာနာနဲ့ရှိပြီးဖြစ်ရူရနေ ဟောတကတော့စွန်ကျက်ပေကသူရန်မှုနဲ့မွေးလျော်တယ်စွန်ကျက်ပေကသူရန်ရမှာပဲအဲဒီကျက်ပေကသူရန်မှုရစိတ်ကူးပြီးတော့ကျက်ပေကသူရန်ရမှာပဲစိတ်ထဲပြောင်းမှုနေတယ်ရာစယောကောတောင်းခံခြင်းကလျောက်ပိုက်လူကပုဂ္ဂိုလ်တွေနဲ့အများကရှင်တွဲနေတယ် အဲဆိုရင်ပြရသူတော်နဲ့ပုဂ္ဂိုလ်အိမ်ဆိုလို့ရှိရင်ပြန်လူကပုဂ္ဂိုလ်တွေလာတယ်။ပါမလူပုဂ္ဂိုလ်တွေလည်းတောင်းခံတဲ့ပုဂ္ဂိုလ်တွေလာတာပဲ။အဲသတင်းသီလနဲ့ပြည့်စုံတဲ့ရဟန်းတော်တွေလည်းဆုံးမတော့ဘာတော့လာရတာပေါ်နေတာဆိုတော့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အိမ်မှာလာကြ။ဒါနတံဝိပါဒတော့ဝေလူခြင်းဝေဘာခြင်း၌ မွေးလျော်သည်ပဲလူချင်းဆိုတာကမိမိတို့ရည်ရွယ်ထားတဲ့လူဝေးရတဲ့ရည်ရွယ်ထားတဲ့ဟာလူနေတာနေစဉ်နေစဉ်လူဝေးရဒီမှန်းထားတာလူဟာအာနာကသံဝိပါကကတော့ဝေဘာညင်းဆိုတာကတော့ဓမ္မကပုဂ္ဂိုလ်ပဲရည်ရွယ်ထားတာမဟုတ်ကိုယ်သုံးဝေရပဲရည်ရွယ်ထားတဲ့ဥစ္စာတွေကဟွန်းသင်လျော်တဲ့ချိန်ခါကာလသင်လျော်တဲ့ပုဂ္ဂိုလ်များခွဲဝေပြီးတဲ့ကာလပေးတယ် ကိုယ်အိမ်နဲ့လည်းရှိတာပေါ့လေကိုစားဖို့ရလေးကိုခွဲဝေပြီးကြလားစားတယ်အဲဒီတော့ဘုသုံးမူရတဲ့ကပဲဝေကြဝေပါမိကြလားပြည်လူလေးရှိသည်အဲဒီလိုဆိုလို့ရှိရင်သာကနဲ့ပြည်စုံတာပဲဒါတာကောမဟာနာမသာကတမနာဟောတိမဟာနာမမဟာနာမေတဝတအိမြဖြင့်ဥပါဒဘဥပါဒကာဒီယတနာ၃ရပ်ပါပြစီကလည်းရှိတဲ့ဥပါဒကာဒီ သာရတံပါဏဆိုရဲခြင်းနဲ့ပြည်စုံနေဟောဒီပြည်ပြီအခုမမာဒီမှာဗုဒ္ဓသာသနာဝင်ဗုဒ္ဓဘာသာဝင် ပုဂ္ဂိုလ်တွေဥပဒကတွေဥပဒကမရိယာကညာအားဖြင့်ဒီကုံတွေပြည်စုံနေတာပါပဲဘုဒ္ဓနဲ့မလားဘူးလေတကယ်တရားလှူဒါန်းပြီးတော့နေကြဒါကြောင့်အရာတိုင်းအရာတိုင်းမှာလိုက်ပြီးတော့ကြည့်လို့ရှိရင် အဲဒီဇာရွာတွေမျိုးရလူရမ်းလာတဲ့လူဝတ္ထုတွေတွေ့ရဘုရားတွေကြောင်းကန်နေအငေါင်းမုံတွေတွေ့ရတော်ရွာလေးတွေမှလည်းသွားကြည့်လို့ရှိရင်တော်ဦးသိညွာလေးပါပဲဒါပေမဲ့အကြောင်းတော့ကောင်းကောင်းဆောက်ထားတယ်ဘုရားတော်လည်းကောင်းကောင်းတို့တယ်ပြီးတော့ထားတယ်ဘုရားနဲ့အကြောင်းနဲ့ဇီရနဲ့ရွာနဲ့ မမျှတာဘူးရွာနေတဲ့ရွာနေတဲ့အိမ်ကြီးအိမ်ကြီးနေထိုင်နေရတော့တော့သိရင်မလေးတွေပဲအဲတော့အထူးတန်းဌာနဘက်ကနေဗမာပြည်မှာအနာကိုရှင်းဆုံးပါရဲ့သာရတံပါဏဆိုရတဲ့ကသူတော်မှုနဲ့ပြည်စုံနေဆိုတာကတော့ဒီငါတော့ပြည်စုံနေတာပါပဲအခုနေစဉ်နေစဉ်လူရတာမဟုတ်ဘဲနဲ့အပင်အပွဲတွေ သာသနာတော်ကိုထောက်ပံ့လူသားမှုရအသင်းအဖွဲ့တွေဆိုပြီးအဲ့ဒီညာမုံငွေတွေဒီကနေ့ကရှိကြတယ်။အဲဒါနေစဉ်လူသားငါတို့လစဉ်လူသားငါတို့နေ့စဉ်လူသားငါတို့အဲဒီတော့သူဝတ္ထုတွေဆက်ဝင်လာတာရှိတယ်အဲ့ဒါတွေကစိတ်ထဲမှာအာယုံပြုပြီးတော့ကြည့်လို့ရှိရင်မိမိတို့စွန့်ကြဲပြတာလူသားနာတာတွေပဲသာသနာနဲ့စပြီးစကားလား သာသနာကြီးပွားကြီးပွားကြောင်းကိုလှူဒါန်းပြီးတော့ဒါကအဲသာဂတမနဆိုခြင်းမှုနဲ့ပြည့်စုံတယ်အဲဒီလှူဒါန်းတဲ့အတွက်မြန်မာမှာဘယ်လိုအကျိုးတွေပြန်ရနိုင်လဲလို့မျှော်လင့်မှုအဲဒါနာကုသိုလ်ဖြစ်ဖို့သာသနာတော်မှာကြီးပွားဖို့သာသနာဝင်ပုဂ္ဂိုလ်တွေသာသနာကြီးပွားကြီးပွားကြောင်းကျင့်နေကိုကျင့်နိုင်မှုအားထုတ်နိုင်မှုဆိုပြီးကြည့်ပြီးတော့ပြည့်စုံတဲ့တာတွေရှိအဲဒါလုံးလုံးစွန့်ကြဲတာတွေပဲ ရဲမှုနဲ့ပြည့်စုံတာနေစဉ်နေစဉ်ပဲပြည့်စုံပြီးတော့နေတာပဲအဲဆင်ရဲမှုနဲ့ပြည့်စုံနေတာတဲ့ဒီဒေသနာတော်ရဲ့အစာကပံပါနာဆင်ရဲမှုနဲ့ပြည့်စုံတယ်ဆိုတာအမှန်တရားများတော်အချင်းပြည့်စုံနေကြတာကြီးရဲ့ပါနဝသဇရာလားမိမိတို့ဤဆင်ရဲမှုကိုပြန်စဉ်းစားလို့စာကနုတ္တိဘာဝနာတွေအဖြစ်နေတာပဲပဲရွယ်ကစပြီးတော့ ဘယ်နည်းဘယ်ရက်ဘယ်ခါစပြီးဒီကရဘယ်လိုလူတွေကိုအမြင်မရလူလာတယ်ဆိုပြန်စဉ်းစားလိုက်လို့ရှိရင်ဝမ်းမြောက်စရာဝမ်းသာစရာအများကြီးရှိတယ်အဲဒီဝမ်းမြောက်ဝမ်းသာတဲ့ခါကလာဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးရှိလိုက်လို့ရှိရင်လည်းဝိပဿနာဖြစ်တယ်။သင်္ကြန်သေးကနာဟိုမှာရလာတဲ့ပစ္စည်းကဘယ်လောက်ရလာတဲ့သင်္ကြန်ကဘယ်လောက်ဆုံးကျလိုက်တယ်လူတန်းလိုက်တယ်အဲလုံးဝဝမ်းမြောက်ဝမ်းသာဖြစ်အဲဒီဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးဝမ်းမြောက်တဲ့ဝမ်းသာတဲ့ရှိလို့ရှိရင် ဒါဝိပဿနာဖြစ်တာပဲသတိဉာဏ်ဘာဝနာဝိပဿနာလုပ်ငန်းတရားရတာကနာဘုဒ္ဓနဲ့နေရာတကာနေပြီးတော့ကုသိုလ်တွေဖြစ်သတိဉာဏ်ဝိပဿနာတရားမရှိဘူးတဲ့ပုဂ္ဂိုလ်တွေအမှတ်ဘူးတဲ့ပုဂ္ဂိုလ်တွေမသိကြဘူးဌာနကုသိုလ်တွေပြုနိဗ္ဗာန်တွေအာရုံပြုဝမ်းမြောက်ဝမ်းသာတွေဖြစ်တယ်ဝိပဿနာရှိအောင်မသိဘုရားအာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်တယ်ညိုတဲ့စိတ်တွေဖြစ်တယ်ဝိပဿနာရှိအောင်မသိဘူး တတိပဒံတရားအားထုတ်လာတဲ့ပုဂ္ဂိုလ်တွေကညာကြတာပဲလူလွယ်လေးသူကပြည့်နေတာပဲဝါမြောက်ဝါမြောက်တယ်ဝါသာရင်ဝါသာတယ်အဲဝါသာတယ်ဝါသာတယ်ရွှင်ရွှင်နဲ့ဖြစ်ဖြစ်ကလေးတွေသိပြီးသွားလို့ရှိရင်ဝိပဿနာဉာဏ်တွေပဲနာဘုဒ္ဓဉာဏ်တွေအဲဒီထိုက်တာအတွင်းမှာပဲဝါဒဉာဏ်ရှင်းတာပြီးတော့တရားဥပဒေများတွေလည်းရောက်မှဆိုရောက်သွားနိုင်တယ်မရောက်ရင်လည်းပဲနောက်ခါကာလရောက်ဖို့ရအကြောင်းပဲမရသေးတဲ့တရားရဖို့မသိသေးတဲ့တရားသိဖို့မပယ်နိုင်တဲ့ကိလေသာတွေပယ်နိုင်မှုရ အကြောင်းရင်းနဲ့ဖြစ်သွားတယ်ဒါကြောင့်မို့မိမိတို့သုဒ္ဓံပေးကမ်းထားတဲ့အလူဒါနတွေတဲ့ဒေသကြီးရှောက်ပြီးစဉ်းစားလို့ရှင်ဝန်တော်ပြသိကောင်းလောကမှာကိုယ်ပိုင်ရည်စည်းဆိုတာအပြင်မတော်တာမှုရှိရတယ်။သူများတွေကိုမပေးရဘူးမလူရဘူး။အဲဒီလိုဖြစ်နေတဲ့လောကကြီးထဲမှာသူအားဖြင့်တော့ဒီကမ္ဘာလုံးမှာရောက်ကြည့်လို့ရှင်ဘုရားဘာသာမဟုတ်တဲ့နိုင်ငံတွေ ဘုရားဘာသာမုန်းတဲ့လူမျိုးတွေမှာစဉ်လူနိုင်တဲ့ပုဂ္ဂိုလ်နည်းပါတယ်။မှန်တယ်နည်းပါတယ်။အချို့ဘာသာတရားတွေတော့သူတို့ဘာသာတရားရတူရပေါ်ပြောတာလူလာတန်းတာလေးတွေရှိတာလည်းရှိပါတယ်။ဒါပေမဲ့သူတို့လူတွေဥစ္စာကတော့ဘုရားသာသနာတော်ကတူတဲ့လူမျိုးတို့မြင့်မြတ်တာမျိုးတော့မဟုတ်ပါဘူး။သူတို့ကတော့ဘုရားသခင်ကြဲအောင်ဘုရားသခင် အလိုအရဆိုပြီးသူကြတာအခုဒီမှာကသူလို့ရှိရင်ပြင်းသာနာကုသိုလ်ရှိတဲ့ဒီကုသိုလ်ကမျက်မှောက်လည်းကျိုးပေးတယ်လို့သံဃာလည်းကျိုးပေးပြီးတော့သွားရတဲ့ဒါနပါရမီရှိတဲ့ဣဒံမေပုညသောကရဝံဟောတုဣဒံမေပုညနိဗ္ဗာန်လာပစ္စယဟောတုလည်းနိဗ္ဗာန်ရည်ရွယ်ပြီးတော့သုရမောရှိရင်မညာပုညနိဗ္ဗာန်ရောက်ခြင်းအကြောင်းဖြစ်တယ်ဆိုတာကိုနည်းနည်းနည်းနည်းသိချာသိပြီးတော့သူ့သာကိုနာဗုဒ္ဓနဲ့စဉ်းစားပြီးတော့ အားလျော်တော့စဉ်းစားစဉ်းစားစဉ်းဉဏ်ဥစ္စာအနုဂတိနဲ့ပွားများရဒါအနုဂတိပွားများရင်လည်းအဲဒီအလုံးစုံတဲ့စိတ်ပွားများပွားလာတဲ့စိတ်ကလေးတွေရှုမှပြီးဝိပဿနာတွေလည်းပွားများရဒီလိုအားလျော်စွာဒါကအနုဂတိနဲ့ဝိပဿနာကိုပွားများစေသောအားဖြင့်လည်းပဲဝိပဿနာဉာဏ်ရင့်တာပြီးတော့မညာပညာနိဗ္ဗာန်နဲ့မရောက်သေးတဲ့တရားမရသေးတဲ့တရားတွေရပြီးသွားနိုင်တယ်တဲ့ဒါကြောင့်အဲဒီလို နှလုံးသွင်းရှုမှတ်သောအားဖြင့်ဝိပဿနာဉာဏ်ရင်းသာပြီးတော့မိမိတို့လိုဆရာတရားသူတရားမြတ်တွေကိုနည်းများကဆက်ရပြီးမြင်မှပြီးမှရပါစေ။သာသာသာ